မနေ့ကဘာဝတိလာရဲ့ကျိုးကျေးဇူးဂုဏ်ကျေးဇူးလေးတွေပေါ့လေရှင်းထုတ်ဖော်ပြသွားပါလားဒီကျေပြောမယ်ဆိုရင်အများကြီးပြောကြရှိပါလားမထိန်နဲ့မတိန်ခံချိုးဖောက်တဲ့အတွက်ရနိုင်တဲ့အပြစ်တွေနဲ့ထိန်နိုင်တိန်ခံလို့ရှိရင်ရနိုင်တဲ့အကျိုးတွေပေါ့ ပြီးတော့သိက္ခာပုဒ်တစ်ခုတစ်ခုမှာသိက္ခာကိုကျူးလွန်နိုင်လောက်အောင်ထောက်ရောက်အောင်အင်္ဂါရက်တွေလည်းရှိပါတယ်ဒီအင်္ဂါဒီရောဒီအင်္ဂါရက်တွေလည်းပြည့်စုံမှသိက္ခာကိုပြည့်စည်ပါရဲ့ဆိုတာပေါ့ဒါရင်လည်းပြောကြရအများကြီးရှိပါတယ်ဆောင်းမလို့အဲ့ဒါလေးတော့ထည့်သွင်းပြီးတော့ပြောလို့တော့ဖြစ်တော့ပါဘူး တမ္မာလောက်ပဲကာမအကျိုးရကုန်လောက်ပဲပြောတော့မှာပါအဲ့ဒါမနေ့ကတမ္မာကျိုးကျေးဇူးရှိပုံလေးတွေပေါ့ပြောတော့ပါတယ်ကိုယ်တွင်အရေးကြီးဆုံးတောင်းကြစော်ကားတဲ့ကိလေသာတွေကိုအနိုင်ယူလိုက်တယ်ဆိုတာကဒီဉာဏ်ကြီးကိုအနိုင်ယူလိုက်တယ်ဆိုတာပါအနိုင်ယူလိုက်တော့ဉာဏ်ကြီးငြိမ့်သွားတော့ ရှုပ်ဖွေတာပြီးလည်းပဲကျင့်သွားပုံလေးပေါ့အဲ့ဒါမင်းကအဲအရှင်းချုပ်ပြောပြပါပြီဒီတော့နဝတိသာရဲ့အကျိုးကြီးကြည့်ထားတော့အလုံးကိုကျင့်လို့ပြီးတော့သတ္တတရားတွေလည်းပဲသူသူချာချာကြီးတိုးတက်လာပုံပေါ်ပါတယ်အကျိုးတွေကြည့်ရပြီဆိုလို့ရှိရင် ပို့ပြီးတော့အကျိုးရလို့လားပို့ပြီးတော့အမြတ်ရကျင်တာပေါ့လေဒါလူတဘာဝဒီတိုင်းမှာဇီဝရေးတစ်ခုပြုလုပ်ကြည့်တဲ့အခါဇီဝရေးကိုကိုယ်ရလည်းကောင်းတယ်မိမိရောက်တဲ့ကွာလည်းပဲဒီတိုင်းရတယ်ညံ့ညံ့တာကအမြတ်ဆုံးလည်းရတယ်ဆိုရင်ဇီဝရေးတိုးချဲ့တော့တာပဲဇီဝရေးတဘာဝတော့တမျိုးတည်းမဟုတ်ပဲနဲ့အခြားအခြား လူတွေသုံးဆိုင်တဲ့ပစ္စည်းတွေပါပေါ့လေဒါတွေသူချက်ပြီးတော့စိုက်ချရတာပါပဲတော့ပို့ပြီးတော့အညာဆုံးနေရတာပဲဒီတော့ညံ့ညံ့တတအညာဆုံးလေးရလာပြီဆိုလို့ရှိရင်ဇီဝရေးသလားဟာဇီဝရေးတိုးချက်လို့ပေါ့ကုသိုလ်ရေးဝါသနာပါတဲ့ပုဂ္ဂိုလ်ကလည်းပဲရှေကံအစပြီးတော့ကုသိုလ်တရားလေးတွေပြုလို့တော့ သူ့အလိုက်အကျိုးမြန်တွေထွက်လာပြီဆိုရင်တဖြည်းဖြည်းပေါ်လေကုသိုလ်တိုးချက်ခြင်းရတယ်ကုသိုလ်နေချက်ခြင်းရတယ်ဒါကအမှန်ကောင်းတာပဲကုသိုလ်နဲ့ချက်ခြင်းရတယ်ဆိုတာအပြစ်ကင်းပြီးတော့တဏှာရှင်းခြင်းပေါ်လေဖြစ်နေကြတယ်နားပေါ့အပြစ်ကင်းလေလေကိုယ်ကိုယ်ကိုလည်းပဲသိနိုင်ပြီးတော့ဝန်တည်ကိုလည်းပဲ ငြိမ်းချအောင်ပေါ့ပူလောင်ခြင်းအောင်မလုပ်နေလေပဲငြိမ်းချအောင်ပူနေတဲ့ဒီအကျိုးလေးအနံ့ရှိရတယ်ကွာကိုယ်လည်းပဲကျိုးရှိဒီဘာလည်းကျိုးရှိဆိုတာပါလေခုဒီအမျိုးသားဟာရရှိတဲ့ကုသိုလ်လေးပိုင်းပိုင်းပိုင်းလိုက်ပြီးတော့ဆောင်ရွက်လို့အကျိုးချီမှာကောင်းကြည့်သွားတော့နောက်ထပ်လည်းကုသိုလ်အမြတ်တွေထုတ်ချင်တယ်ကုသိုလ်အမြတ်တွေရချင်တယ် ကုသိုလ်တွေတိုးချဲ့တယ်ကုသိုလ်တွေလည်းချဲ့တယ်စိတ်နဲ့ငါးပါးသီလအပြင်ဖြစ်ဖြစ်ဘာကြီးအဖို့အဲလောက်နိုင်ပါသေးတယ်လေဆိုတာပါဒီမေးတော့ဆရာဘုန်းကြီးကဆေဘာသီလဤပါတဲ့ဆေဘာသီလ၆ဒီပါတဲ့တဖန်တိုက်တွန်းရပါတယ်လူတ္တဝါတွေဟာ အစိုးရောက်တဲ့လောဘဒေါသမောဟတွေနဲ့သူရအနိုင်ကျင့်တာနေချက်တာဒါတွေဟာစက်တနာရှိဖို့ကြီးပါပဲလောဘဒေါသမောဟတွေလိုလိုက်ပြီးတော့ကိုယ်တိုင်းပြည်ရင်မကျေနပ်နိုင်တဲ့အခြားခြားတိုင်းပြည်တွေကိုစိတ်အင်အားသုံးပြီးတော့အနိုင်ကျင့်တာတွေပေါ့လေဒါနောက်ကူတော့ဆဲပါတယ်ဒီကတော့ သမိုင်းအစတွေကဒါကြီးအခုရှိရှိနေတာအခုခေတ်ဆိုပိုဆိုးပါတော့အနိုင်ကျင့်ဝါဒကြီးပါတော့သာဝတိလလုံဆောင်လို့ရှိရင်အနိုင်ကျင့်ဝါဒတစ်ပြေးပြေးအားနေပြီးတော့နောက်ဆုတ်သွားပါပါပဲဒီတော့အလောဘအလောဒအမောဟမတရားမလူခြင်းဟုဣဒ္ဓကရုဏာကျင့်တဲ့ခုအရှိပဲနဲ့ တရားသဖြင့်အလိုရှိတာလေမေတ္တာကရုဏာထားပြီးတော့ရှင်ရင်လုံးတရားလေးနဲ့ပေါ့လေနေတတ်ထိုင်တတ်ရှင်းသုံးတတ်လို့ရှိရင်ဒါဟာအလောဘနဲ့အဒေါသအမောဟနဲ့ပေါ့လေကုသိုလ်နေချက်တာပါပဲကုသိုလ်နေချက်တာကအေးချမ်းတယ်အကုသိုလ်နေချက်တာကပူလောင်ဆင်းရဲတယ် အကုသိုလ်နဲ့ဆက်တဲ့ပုဂ္ဂိုလ်ကြီးကတော့လူမိုက်တွေပါပဲ။သာတိစိတ်၃ပါးကိုစီတိစိတ်၄ပါးနဲ့အနတ္တိစိတ်၃ပါးပါလေ။ဒီစိတ်နဲ့နေတဲ့ပုဂ္ဂိုလ်တွေကတော့သူတို့တွားရပါမိလောင်ပူလောင်တွားတာပဲ။မိဟာလောင်ပြီဆိုလို့ရှိရင်ပြာရင်းနဲ့မိတွေပဲကျန်နေတာပဲ။ လူမိုက်သွားလာမင်းနဲ့ကြွန်းဤတဲ့ဒီစာရိတ္တိတက်တဲ့အခါမျိုးပါဆိုလို့ရှိရင်လူမိုက်တွေကသွမ်းမှုနေတော့ပူလောင်ဆင်းရဲဖို့ဒီဘာလူဘာသားတွေပူလောင်ဆင်းရဲဖို့ဒီခံစားရတာပါတော့ဒီကအဲဒီစိတ်ဆယ်ပါးကရှောင်ရှားပြီးတော့ကောင်းတဲ့ကိုယ်လုံးစိတ်ကအပြုတ်ကိုလေးနဲ့ပြည့်စုံအောင်နေတော့ထိုင်တတ်တဲ့ပုဂ္ဂိုလ်ငါးပါးဒီလာတော့ပဲလို့ရင် တော်တော်ကျဉ်းဆရာကောင်းပါပြီကဘာသူကဘာသားတွေပေါ့လေဥယျတဝက်လောက်ငါးပါးဒီလောက်လုံးလို့ရှိရင်တော်တော်ကောင်းလာပြီအလူလိမ္မာတွေခေါ်တာပါပဲလူဝတ်နဲ့လူလိမ္မာဟာဒီငါးပါးဒီလောက်ကိုမှတည်ပြီးတော့သို့ဟုတ်ဒုစိတ်ဒုစိတ်တရားကိုမှတည်ပြီးတော့ခွဲရတာပါပဲဒုစိတ်တွေကိုကြည့်ကြနေကြည့်နေလို့ရှိရင်လူမိုက် ပါဠိခေါ်တာပေါ့အဲ့ဒါကြီးရှောင်ပြီးတော့ကောင်းတဲ့ကုလသီတာအကျင့်တွေကိုခံရလို့ရှိရင်လူလိမ္မာပေါ့လူလိမ္မာသွားရအေးချမ်းသာ၏တဲ့လူရလို့ရှိရတယ်ဆိုလို့ရှိရင်အချိန်ကကိုကြီးဒီလာကြီးပြည့်စုံပြီးတော့လူလိမ္မာဆင်းရဲနဲ့ပါဖို့သိရကြည့်ပါလားလူမဆင်းရဲနဲ့ပါလို့ဆိုလို့ရှိရင်ကိုယ့်ကိုယ်ကိုကျွလို့စော်ကားမှု သို့မဟုတ်ကျိုးလို့ဆိုကားတဲ့မှာအကျဉ်းတဆုံးလောဘဒေါသမောဟကိုယ်တွင်းအနည်းဆုံးဉာဏ်ဤလိုပေါ့လေအောင်ဝဲခံနေတာနိုင်ယူနေတာဝိဉ္ဇိကဘာလေးလည်းပဲအေးချမ်းသွားတာပဲတော့ပါအခုလေလူလိမ္မာသွားရအေးချမ်းသွားအေးဆိုတာဘုရားမြတ်စွာဟောကြားထားပါတယ်တော့ပါအဲတော့အခုခေတ်ကြီးဟာလိမ္မာရှင်းနေပါလို့ရှိရင်ကိုယ်ကိုယ်လည်းပဲ သူပိသအောင်ဆင်ရရောက်ပြီးတော့ဝိဉ္ဇဉ်ကိုလည်းပဲဒုက္ခပြေးရမရောက်ဘူးအရှိကဧကအောင်ပြုလို့ရရောက်ပါတယ်ကော။ငါးပါးဒီလာလည်းပဲကောင်းလာပါပြီ။သူဆရာဘုန်းကြီးကသူအားသာဝတိလာမြင်ကြပြီးတော့ရှိပါအကျွတ်တော်ကဒီလားနဲ့ရှိပါဒီလားခုံကျော်ပြီး 7ပါးသီလကိုပြောတာအဲစံစာရဟောလို့စံကြည့်အောင်လို့ရေးတဲ့သဘောလို့ဟောရတော့ထင်ပါတယ်အာဇီဝသမဂတိကလည်းပဲပြောပြလိမ့်မယ်။ရှိပါတိကလည်းပဲပြောပြလိမ့်မယ်။အဲဒါကြီးကြားနေပါလား။လူတွေမှာဆိုလို့ရှိရင်အာဇီဝသမဂတိကပြည့်စုံမှတိလဝိသုဒ္ဓိတိလရှင်တယ်လို့ဆိုလိုက်ပါလား။ အာဇီဝသဘောကသီလဆိုတာကာတိစိတ်၃ပါးမှရှောက်ကျင်တာပေါ့တတ်ဖို့ခုံမိစ္ဆာဆိုတာကာမမှုဒါတော့၅ပါးသီလတွေခါလည်းပါသွားပါပြီရေယုံ၅ပါးသီလပါတော့ဝစီတုစိတ်၄ပါးတွေကမုဒ္ဒဝါဒဝစီတုစိတ်ဒါပဲရှောင်တယ်ပါတယ် ကြံတဲ့အစီကိစိတ်၃မျိုးရှောင်ကျင်တာမပါဘူးသို့တော့အဲ့ဒီရှောင်အဲ့ဒီ၃မျိုးပါရှောင်ကျင်နိုင်မှသမ္မာဝါစာဖြစ်ပါတယ်မရှောင်နိုင်လို့ရှိရင်တော့သမ္မာဝါစာမဖြစ်ပါဘူးဒါတော့မမမကံကိုမှန်တဲ့အနေနဲ့ပြောတာမှန်တာကိုမှားတဲ့အနေနဲ့ပြောတာဘုဒ္ဓဝါဒကရှောင်ကျင်တယ်လို့ဂုံတိုက်မှုရန်တိုက်မှုကလည်းရှောင်မှ ဝိရှိသူရှိရပြည့်စုံပါတယ်ချူတရည်ပြည့်စုံလဲပြောမှတဏ္ဍတဏ္ဍရိုင်းကြကြကြီးရှောင်ရှားပြီးတော့ချူတရည်ပြည့်စုံလဲပြောမှခဏရတိုက်တဲ့အဖို့ကြီးရှောင်ရှားပြီးတော့မိတ်ရှိရှိရစိတ်ဆိုင်စကားပြောမှဒါမှမရှိသူရှိကြပြည့်စုံပါတယ် ဒီတော့ဆញ្ញတဏ္ဍဆင်းရဲတိုင်းထားပြီးတော့မကြောက်ဝင်လာတာရှောက်စားပြီးတော့ချိုးသားရင်ကျေးစွာနဲ့ပြောမှာချိုးသားရင်ကျေးစွာဆိုတာကဟန်ဆောင်ချိုးသားရင်ကျေးစွာပေါ့ခုဆင်းရဲလုံးတရားနဲ့စိတ်စေရနာကိုကတစ်ခါလဝင်ချိုးစေခြင်းအဲဒီစိတ်စေရနာပါမှဒါမှလည်းပဲဝစီကိစ္စဖြစ်ပါလား ပြီးတော့အကျိုးမဲ့တဲ့စကားတွေအနှစ်သာရမရှိတဲ့စကားတွေစုံကုန်ခံပြီးတော့ပြောဆိုရှောင်ကျင်တာပေါ့ပြောကြရှိလို့ရှိရင်ကျူးရှိတဲ့စကားတွေပြောဆိုတာဒါပေါ့ဒါမုဒ္ဒဝါဒပတ်သက်တဲ့နှုတ်နဲ့ပတ်သက်တဲ့အဲအရာတွေပါပဲသိခါဖို့တွေပါပဲဝိသုစိတ်၄ပါးလုံးရှောင်ကျင်နိုင်ပါအဲ့ဒီ၄ပါးလုံးရှောင်ကျင်တယ်ဆိုတော့ ဒုက္ခအတိစိတ်၃ပါးရှောင်ခြင်း၃ပါးပေါ်မှာပေါ့လေဒီဒီကျက်၄ပါးပါရှောင်နေတယ်ဆိုလို့ရှိရင်တိလ9ပါးဖြစ်သွားပါပြီအချင်းချုပ်ကတော့ကာတိစိတ်၃ပါးမှာရှောင်ခြင်းရဲ့ဝစီဒုစိတ်၄ပါးမှာရှောင်ခြင်းရဲ့ပေါ့လေ9ပါးဖြစ်သွားပါပြီနောက်ရှိခုလောက်ကတော့အာဇီဝဓမ္မကရှိသွားတယ်စေဝံကြောင်းတန့်ရတယ် မှန်ကန်တဲ့အတိုင်းကိုရောက်ရှိရတယ်မတရားတဲ့အတိုင်းကိုမရှိရဘူးဘုဆိုးတကလုပ်ပြီးတော့စားတာမျိုးခိုးချိုးတိုက်ခိုက်ပြီးတော့စားတာမျိုးလိန်နဲ့လိန်ညာပြီးတော့စားတာမျိုးစသည်ပေါ့လေကွာအဲဒီလိုအတိုင်းကိုရောက်ပြုဖို့တွေကတော့တမအာဇီဝမဖြစ်ပါဘူးရိုးရိုးအရောက်ဝယ်လုပ်တိုင်းစားတော့တာဟိုလာရှင်းတဲ့အဲ စားတောက်တာဒါရွေးတွေပေါ့ဝန်ထမ်းဆိုတော့စိတ်ဝန်ထမ်းတော့မဟုတ်ဘူးပေါ့ရိုးရိုးစိတ်ဝန်ထမ်းနေလောက်တိုင်းဆိုစားတောက်တာအဲ့ဒါသမာဓိရောက်ဖြစ်ပါတယ်မှန်ကန်တဲ့အတကူသိက္ခာပုဒ်ရဲ့အောက်ဆက်လိုက်လို့ရှိရင်အာရှိဝသမကဇမုဟုမှန်ကန်ရင်ရှိခုမြောက်ရှိတဲ့ဒီလာအဲ့ဒီဒီလာကိုအာရှိဝသမကဒီလာလို့ခေါ်ပါတယ်သူရပါဆိုလို့ရှိရင်အဲ့ဒီအာရှိဝသမကဒီလာပြည့်စုံမှ ဒီလဝတ္တုတိရှိတယ်လို့ဆိုရပါတယ်ကောအခုလိုအစဉ်မင်းတရားတွေအထုတ်ရမှာတော့လူအကြောင်းတွေမှာဆိုရင်ငါးပါးတိလပြည့်စုံရင်လုံလောက်နေပါပြီဒါပေမဲ့လို့ပို့ပြီးတော့ပြည့်စုံတယ်ပြည့်စုံအောင်ဆိုပြီးတော့အာဇီဝသမဂတိလ ဆောက်ကြည့်အားထုတ်လို့ရှိရင်ပိုကောင်းပါလား။ဘာဖြစ်လို့လဲဆိုတော့အကျော်ဓမ္မကပြည့်စုံသွားတော့တိလဆိုင်ရာမဲ့ခင်သုံးပါးပေါ့လေဒီထဲမှာအလိုလိုပါသွားပါတယ်ဒီစိတ်သုံးပါးမှရှောင်ကျင်တော့ခုန တပ်ဖို့ခုံမိစ္ဆာသရကာမဟုက၆ကျင်တော့သမံကမ္မန္တတိလမဲ့ဆိုပါတော့ပါတယ်ဒါတော့ဝိသီတိကျ၄ပါးကရှောင်ကျင်တော့သမဝါစာမဲ့ရှင်၄ပါးပါတော့ပါတယ်သမဝါကြောင့်လည်းမှန်ကန်တော့သမအာဇီဝ မဲ့ခင်တော်လည်းပါသွားပါတယ်ဒီနည်းနဲ့ပဲတိလဆရာမဲ့ခင်လေးအဇဝတ္တဝကတိလလုံုံထိန်းတဲ့အတွက်အခြေခံကောင်းကောင်းနဲ့ပါသွားပါတယ်ဒါကြောင့်တရားထုတ်တဲ့ပုဂ္ဂိုလ်များအနည်းဆုံးအဇဝတ္တဝကတိလပြည့်စုံကိုပို့ပြီးတော့ကောင်းပါတယ်ရိုးရိုးနေတဲ့အခါမှာလည်းပဲအာဇီဝတ္တဝကတိလလည်းပြည့်စုံလို့ရှိရင်ပိုကောင်းပါတယ် အဇိဝသမကအလည်းပဲ7ပါးသီလပဲဥပတ္ထ7ပါးသီလလည်း7ပါးပဲသင်္ကလကြီးကတူးနေဘယ်လိုကြွားချသလဲလို့မေးတော့မေးရရှိပါလားအဇိဝသမကသီလမှာတော့ကာသစ္စရိတ်၃ပါးတွေကမိစ္ဆာစာရကာမဟုပေါ့ကာမိမိစ္ဆာစာရ ရှောက်ခြင်းတယ်ဥပဒရစိပါတိလောဘာတော့မိစ္ဆာကရကာမဟုရမကဘူးကိုပိုင်နဲ့နေထုံတော့မှရှောက်ခြင်းထားတယ်အဲ့ဒါကိုချပါတယ်ဟုတ်တရားသဖြင့်ကိုယ်ဇနီးမောင်နှံလွတ်လွတ်လပ်လပ်နေပြီးတော့နေနိုင်တယ်ဗောလေအယောသဘကသီလကတော့စိပါသီလကတော့ အာကိုပိုင်တဲ့ဟာတော့မှရှောင်ထားရတယ်သူကသာပြီးတော့ညှင်းညက်ပါတယ်အကျွတ်ထောင်ကဒီလောက်ပါနေလွဲရစွာစားတဲ့အဲသူရမေရပါလေသူရမေရမပါဘူးဒီဒီရဲ့ပုတ်စီခြင်းမှရှောက်ကျင်လာတော့ကြီးကြား စကလုံးနဲ့ပေါ်ပြတာတော့မရှိပါဘူး။စိပ္ပတိလောက်ခါတော့သုရမေရယဆိုတာဘာလာဝေရုံဤသိခါပဒံသဝရိယမြေတိကြအထူးပြပါတယ်။ပါကွာခြားတယ်ဆိုတော့ပါလာနဲ့မပါလာကွာခြားတာပဲလာပါပဲ။အဲတော့သုရမေရယသိခါကိုအထူးမပါတဲ့အတွက်ရက်တော့ဒီကျဲတော့တောက်ခွင့်ရှိသလားလို့ဆိုတော့ဒီလိုတော့မဟုတ်ဘူး ရက်တော့မတော့ရဘူးရက်တေစာတောက်ချတာကကာမဂုဏ်ဥစ္စာစာရာထဲမှာထည့်ကိုကြည့်လိုက်ပါတယ်ကာမဂုဏ်အာယုတွေဟာဆိတ်ဆုပ်ခွေရပေါ့ပေါ့မှမှလောဘနဲ့ကြီးကျယ်တယ်လို့ပေါ့လေသူရမေရလည်းပဲယတာအာယုကာမဂုဏ်ပေါ်မှာဆက်ဆုပ်ခွေရပေါ့ပေါ့မှမှ ပြုကျင်လာခြင်းကတော့အတူတူပါပဲဒီမှာအထီးအတွေ့လည်းကာမဂုဏ်ရတာရောလည်းကာမဂုဏ်ဆိုတာကာမဂုဏ်၅ပါးရဲ့ဟာဒီလိုပါနေပါတယ်ဒီမှာဒါရောက်ဒီဒီရဲ့တောက်စားမှုကိုသူရမေရဲ့အဲကာမဂုဏ်ဆာဆာကလည်းထည့်လိုက်ပါတယ်ဒီမှာဒီတော့အဇဝထဘကဒီလောက်ဆက်ပြီးတဲ့ပုဂ္ဂိုလ်ရာခန္ဓာအရက်တောက်တာလဲကျောင်းတာလည်းမပါပါလားဆိုပြီးတော့ တောက်ကောက်နိုင်တယ်လို့တော့ဒီလိုတော့ဆိုလို့တော့မရပါဘူး။အဲဒီကံလေးဆက်စားတာလည်းသိနေလိုက်ပါလား။တချို့အကျံဆန်းတဲ့ပုဂ္ဂိုလ်များကတော့ဘုရားသာသနာဝင်လိုက်နာရမယ်အကြောင်းရမယ်အချက်တွေလည်းပါသူစိတ်ဆယ်ပါးတဲ့ပါကာမီလူအဲသူရမေရိယမပါဘူးဆိုတာပေါ့ ဒါကြောင့်တရားအထုတ်လည်းပဲအထုတ်တဲ့ကာလမှာလည်းပဲသူရမေရိယမရှောင်လည်းပဲသီလမပြတ်ပါဘူးဆိုပြီးတော့တချို့ချို့ပုဂ္ဂိုလ်တွေရဲ့ဒီစာလေးနဲ့ပတ်ပြီးတော့ဗောလေတရားထုတ်တာလည်းရှိပါတယ်။အနည်းဆုံးဒီဟာလေးဆုပ်ပြီးတော့အထုတ်တာလည်းရှိပါတယ်။အဲဒါမျိုးတော့အကျံဆန့်သွားလို့ရှိရင်တော့ဒီစိတ်ဓာတ်ဖို့ရအတိမတူစီနေတဲ့စိတ်နဲ့တရားကြီးအထုတ်ရေးပါ အရှင်လည်းပဲစိတ်တည်းတိုးလာမှာမဟုတ်ပါဘူးအတိညာလေးလည်းပဲအတိမှန်လေးလည်းဖြစ်လာမှာမဟုတ်ပါဘူးစိတ်တည်းပို့ပြီးတော့အပြစ်ပြားပြီးတော့ပါလေအတိညာလေးလည်းနှင်းနှင်းသွားနေပါလေဘာဖြစ်လို့လဲဆိုတော့အယက်ဒီကာထဲမှာသူကပမာဒဌာနဆိုတဲ့စကားလေးသုံးထားတယ်ပမာဒဌာနဆိုတာ မိလျော့ပော့ဆခြင်းအကြောင်းဆိုထားပါတယ်မိလျော့ပော့ဆတယ်ဆိုတာကရှောင်ရှားတဲ့အရာတွေကိုရှောင်ရှားဖို့ရပေါ့လေပော့ဆဆတောင်ပြည့်ခွတ်တတ်တယ်ဆောင်ပွားလိုက်တဲ့အရာတွေကိုဆောင်ပွားလိုက်နိုင်ဖို့ရအတွက်ပော့ဆဆကိုတရားပြည့်ခွတ်တတ်တယ်ရှောင်ရှားတဲ့အရာတွေကိုရှောင်ရှားဖို့ရမူရည်နေတော့မရှောင်ရင် ဒီချက်ဒီပဲဖြစ်နေတာပဲသဘောလိုက်တာဒီနဲ့အရာဒီသဘောလိုက်တာကိုရာပေါ့ဆရဲဆိုတော့ဟိုတရားတွေပြက်ွက်တယ်ဆိုတော့အကျိုးကျေးဇူးမရဘူးပေါ့ဒါကြောင့်သုဒ္ဓမေရယမိစ္ဆပမာဒဌာနဆိုတာယေမှုကြီးသူရှင်အကြောင်းမိလျောပေါ့ဆခြင်းရဲ့အကြောင်းကုသိုလ်တရားတွေနေခြင်းရဲ့အကြောင်းစီရင်ခြင်းကိုမြတ်စွာဘုရားကနည်းနည်းလေးမှတော့ဖို့အာမပေးခဲ့ပါဘူး ဒီတရားဟာတိကျဆယ်ပါးတည်းမှာတိကျအနေနဲ့မပါပြီပဲလို့သူ့ကိုအသုံးပြုလို့ရှိရဲ့အသုံးပြုပါများလို့ရှိရဲ့ကိုယ်လုံးစိတ်သုံးရုံလုံးတတ်နိုင်ရှိခြင်းမျိုးရာအတွက်ဟိုတရားတွေဖြစ်ခွက်သွားနိုင်တယ်ကိုယ်လုံးစိတ်သုံးပါလုံးအပြည့်အနာစာတွေဖြစ်ဖို့ရာအတွက်သူကအားပေးတယ် သူ့ကိုပို့ပြီးတော့ကြောက်เสียကောင်းပါလားဇာတုမှုတစ်ခုကိုပူပေါင်းပြီးတော့ရှိလို့ရမှာအကြံပေးသူဆိုတာရှိပါလားအကြံပေးသူဟာရှိလို့တဲ့ကာလမှာသူကိုယ်တိုင်ပံပါပေမဲ့လို့ဒီဇာတုမှုကြီးပေါ်တဲ့အခါမှာအဲ့ဒီအကြံပေးသူကိုတစ်တည်းကဖြစ်နေသတ်မှတ်ပါတယ်သူကပို့ပြီးတော့ကြောက်เสียကောင်းပါလား ဒီတရားလည်းပဲတိစိတ်တရားတော့မှတိကျအနေနဲ့မပါဘူးပဲလို့ဒီတရားဝင်သွားပြီဆိုလို့ရှိရင်ပဂတိစိတ်ကောင်းလေးတွေဟာတစ်ချိန်ချင်းကျင်းသွားပြီးတော့မထိနိုင်မသိနိုင်ပါလေ။ဟင်းနည်းနည်းလေးဝင်သွားလို့ရှိရစ်တယ်။ရစ်များလို့ရှိမူးတယ်။မူးရင်ထိမလိုက်သိမရယူတယ်။ယူတော့ရံကားတယ်ဆိုတော့ရံကားမှုအမျိုးစုံကိုသူကအပူပါတယ်။ လွယ်လွယ်နဲ့ဉာဏ်သက်သာမှုဖြစ်တတ်တယ်လွယ်လွယ်နဲ့အတ္တိနကံလည်းဖြစ်တတ်တယ်လွယ်လွယ်နဲ့မိစ္ဆာဆရာကာမဟုပြုလုပ်တတ်တယ်လွယ်လွယ်နဲ့မဟုတ်မှတာတွေပါလေမိစ္ဆာဝါစာတွေပါလေအဲ့ဒါကြီးဖြစ်တတ်တဲ့သမားဘုရားကြောက်ဆရာကောင်းတဲ့အာတုတံမှာပဲဆိုတော့ဒါမလို့ဒီတိဆောက်နေလို့ရှိရင်ကြံတဲ့အဲ ဝစီတိကျကာကြီးဆိုတဲ့ဝစီတိဆိုတဲ့ဒီလိုရှောင်ရဲမှာအများကြီးပဲခုတော့ပါဆိုတော့ဒါကြောင့်အကျွတ်တဘကဒီလာတော့ခါဒီကြီးကမပါဘူးလေလို့ဣစ္ဆာသာရကာမတိဣစ္ဆာသာရမှာထည့်ယူထားတာဖြစ်တော့သူပကိုပါရပါတယ်အကျွတ်တဘကဒီလာမှာတော့ဥစ္စာလာဘောဇနာတိခါကိုမြေမုန်းလဲခါ စားဖို့မတားပါဘူးစားဖို့ရှိပါတယ်စိပ္ပတိလောက်ခါတော့လေမွန်းလဲစားမစားရအောင်ရှောင်းပါတယ်ဘာကြောင့်ရှောင်းရတယ်ဆိုတော့နောက်နောက်လူစားမှရှင်းပြပါမယ်အာဇိဝဓမ္မကဒီလမှာအဲကဆုတိမုတ်ခေါ်တဲ့အကျော်ပါလိုက်စားခြင်းအလှပြင်းရင်အဲ့ဒါတွေမတားပါဘူးစိပ္ပတိလောက်မှာတော့အဲ့ဒီမျိုးလုံးတားထားပါတယ် ဘာဖြစ်လို့ဒါကြီးတားရတယ်လဲဆိုတာပေါ့လေအဲဒါလေးနောက်နောက်လေးကမှအကြောင်းလေးဖော်ပြပြီးတော့ရှင်းပါမယ်အထူးသဖြင့်အခုလိုကာမမှာရှောင်ဖာပြီးတော့အဲကိလေသာပူရင်ကျင့်ထန်ရင်းကြရာဌာနကမ္မထမ်းကြောင်းမှာပေါ့လေအဲ့ဒီပူရင်ရင်းကြရေးအတွက်ညွှန်ချက်နဲ့လာအထုတဲ့ပုဂ္ဂိုလ်ကြီးကိလေသာအားပေးတဲ့ ခုနဥက္ကလဘောဇနနေလည်းကြသာစားတာတို့ကကုတိမှုကိုခေါ်တဲ့အပြောပါလိုက်စားတာတို့အလှကျင်တာတို့အဲဒါတွေပေါ့လေပြီးတော့အဲ့ရနေရာတွေမှာဇိမ်ကြကြပေါ့လေအဲဒီစီဒီအတုံးဆွဲတာတို့အဲဒါတွေကတော့သားထားပါလေအကျိုးသမဂတိလောက်ကတော့တာမြင့်ချက်မရှိပါဘူးသို့တော့တန်ယုံလောက်ပဲကောင်းလာပါပဲ အဇိဝသမဂသီလမှာကိုယ်ဇနီးမောင်နှံလွတ်လပ်လပ်နေခွင့်ရနိုင်သေးလို့ရှိရင်ကသုတိဘုခေါ်ရဲ့အပြောပါလိုက်စားကကိုယ်ကိုအလှပြင်တာနဲ့စိတ်ကြကြအိယာနေရာတွေမှာနေတာကတော့သိမဆိုးလောက်ပါဘူး။ဟင်းခုပြုနိုင်ရရှိပါကြတော့ခုခုလည်းခုပြုထားတာပါပဲ။တာမင်းစင်ရှိပါဘူးတော့။ နည်းနည်းခက်ရွရွခက်ပေါ်ပေါ်လေးပေါ်လေးပါငကူကအဲ့ဟာကြီးကိုလုံးဝခွာရမှာဖြစ်တဲ့ပုဂ္ဂိုလ်ကြီးဖို့ရာအဇိဝထဝကသီလနဲ့လေ့ကျင့်ပြီးတော့နောက်စေပါသီလတစ်ဆင့်တိုးပြီးတော့ပြီးရလို့ရှိရင်လွယ်လွယ်လေးဖြစ်နေပါလိမ့်မယ်ကောက်ပါတယ်ပါပြီးတော့နောက်နေ့ကျမှစေပါစေပါသီလတွေပေါ့လေအဲ့ဒီတွေကငါးပါးသီလတွေထူပြီးတော့ ဒီရှောင်ခြင်းတဲ့အရာကြီးရှောင်ရတာဟာဘယ်လိုအကြောင်းကြောင့်ရှောင်ရတယ်ဆိုတာပေါ့လေအကြောင်းအရာလေးတွေနဲ့ဖြည့်ရှင်းပြီးတော့ပြပါမယ်ဒီရတော့တဏှာကြီးကြည့်သွားတော့ဒီမှာပဲရကြဖို့ဆို